ဒါနကုသိုလ်ပြုတဲ့ပုဂ္ဂိုလ်များအတွက်တရားနည်းနည်းဟောပေးမယ်။ဒါနနဲ့ဆက်သက်တဲ့တရားပထမဆုံးရ60ခုနှစ်ဝါကံလာပြီးနေဘာမှမပြီးဘူး။ဘုန်းကြီးတို့ဘုရားဘာသာမြန်မာလူများနေတယ်။ဒါနကုသိုလ်ကအပြုအများဆုံးပဲ။ဒီမျိုးတော့တန်းတဲ့လောက် နည်းသူဖြစ်စေများသူဖြစ်စေကိုစွန့်နေတယ်လို့ဒါနာကုသိုလ်ကအညွှန်းများဆုံးပဲဒါနာပြုရင်ချမ်းသာတယ်လို့သင်္ကန်းပြရတော့ဒါနာပြုရင်ချမ်းသာတယ်ဆိုတော့ချမ်းသာခြင်းအကျိုးကိုလူတိုင်းကလူရှိကြတဲ့တရားဒါနာကိုရတယ်ကျန်တာညောင်းလည်းပဲဒုက္ခကာရိဌာနဒုက္ခကာရိသီလံ က္ခကာရိဌာနဒါနံဒါနတိဒုက္ခကာရိချမ်းသာတို့ထောင်ကုန်နေသည်ထောင်နေသည်သီလံသီလတိဒုက္ခကာရိချမ်းသာတို့ထောင်ကုန်နေသည်ထောင်နေသည်ဒါနသီလတဲ့ပုညချမ်းသာတဲ့နေရာကိုဟောထောင်ဝိုင်းချမ်းသာတဲ့နေရာကိုသူကပတ်ဖြစ်နေတော့ပြုတ်ပေးတယ် ချမ်းသာတဲ့နေရာမှာသူ့ကိုသွားပြီးတော့သိတယ်ဆိုတော့ဆင်းရဲတဲ့နေရာကိုသူမရောက်ဘူးဒီလိုသိနေတာဒါကချမ်းသာတဲ့နေရာကိုသွားပြီးတယ်ဒါနကုသိုလ်ကချမ်းသာတယ်သီလကုသိုလ်ကလည်းချမ်းသာတယ်လို့ဒီလိုသိနေတာချမ်းသာစေတဲ့ဌာနတိုင်းကချမ်းသာစေတာကြီးပဲအနဲ့နဲ့အများချမ်းသာခြင်းဒါနကုသိုလ်ပြုတဲ့အခါ အဓာတရားအတိကဖြစ်တာအဓာတရားရှိမှကုသိုလ်ဖြစ်လိုက်ဖြစ်နိုင်အဓာတရားမရှိရင်ဒါနကုသိုလ်လည်းမဖြစ်နိုင်ဘူးသီလကုသိုလ်လည်းမဖြစ်နိုင်ဘူးဘာဝနာကုသိုလ်လည်းမဖြစ်နိုင်ဘူးဒါနရှိမှသဒ္ဓတရားရှိမှကုသိုလ်ဖြစ်တယ်ဆိုတော့သဒ္ဓတရားလည်းဉာဏ်ပါမှအကျိုးကပေးတယ်ဆက်ဖြစ်တယ်သဒ္ဓနဲ့ပညာတွဲလည်တဲ့တရားဣန္ဒြေ၅ပါးထဲမှာ သဒ္ဓါနဲ့ပညာတွဲပြီးတော့သိရဒါကြောင့်သဒ္ဓါတရားရိုးရိုးသဒ္ဓါတရားကသာမန်အကျိုးပဲဖြစ်ဉာဏ်ပါတဲ့သဒ္ဓါတရားမှာထက်မြက်သောအကျိုးကိုဖြစ်တယ်ဒါနာကုသိုလ်ပြုတဲ့အခါမှာပဲဖြစ်ဖြစ်ဒီလာကုသိုလ်ဖွင့်တဲ့အခါမှာပဲဖြစ်ဖြစ်ဘာဝနာကုသိုလ်ကမ္မဋ္ဌာန်းတရားပွားများတဲ့အခါမှာပဲဖြစ်ဖြစ်ဉာဏ်ပါသောသဒ္ဓါတရားမှာလည်းပြုတ်ဖြစ်သည်ဆက်မြတ်တဲ့ပြုတ်ပေးနိုင်သည်ဒီလိုမှတ်သားဖို့ ကုသိုလ်ပြီးတဲ့ခါကျတော့ကံတရားလို့ခေါ်တာဒါနကုသိုလ်ဟာကံပဲသီလကုသိုလ်ဟာကံပဲကံဆိုတာအကြောင်းတရားကံဆိုတာအကြောင်းတရားဥပမာဘာနည်းမလဲလို့ဆိုတော့အလေးရောက်ပြီးတဲ့နေရာမှာမှန်ကိုအောင်ထားနေတဲ့အခါကျတော့အဲ့ဒီမှန်သိမှာကိုသွားရတဲ့ ပုံရိပ်ပေါ်လာတယ်။မှန်တယ်မှာရိပ်ပေါ်လာတယ်။မိမိရဲ့ပုံရိပ်ပေါ်လာတယ်။အကယ်၍မှန်ဟာမှောင်နေတဲ့နေရာမှာအောင်ထားတယ်ဆိုမှန်ချင်းမှသွားရတော့အရင်မပေါ်နိုင်ဘူး။ကောင်းနေတဲ့နေရာမှာသွားလိုက်ရတယ်။မပေါ်နိုင်ဘူး။ဟောအလင်းရောက်ကောင်းတဲ့နေရာမှာမှန်ကိုအောင်ထားပြီးတော့မှန်ချင်းမှသွားရနိုင်တယ်။ရတဲ့ပုဂ္ဂိုလ်သုံးသဏ္ဍာန်ကြီးဟာကြည်ကြည်လင်းလင်းပေါ်လို့လာ ပညာဟာအလင်းရောင်တဲ့မှန်တယ်မှာပေါ်တဲ့ဒီကကံရတယ်အလင်းရောင်ကပညာဒီအလင်းရောင်တဲ့ကံတရားဒီပေါ်လာတဲ့အယုတ်ကိုကိုယ်ကိုလုံးထားတဲ့ကံဟာကိုလုံးထားတဲ့ကံအတိုင်းပဲသူတရားဘောတံပြန်ဖြစ်တယ်။ဒါကြောင့်ပညာဉာဏ်ဒီဥပ္ပအလင်းရောက်ရှိမှဥပ္ပကံဟာသတ္တဉာဏ်နဲ့ပြုတ်ဖြစ်တယ် ပညာမပါသောပညာဉာဏ်မပါသောတရားတရားသည်ပါမန်အကျိုးတော်တာဖြစ်တယ်။မေဘိကုသိုလ်မျိုးဆိုခုနကတည်းကအတိုင်းဒါနာကုသိုလ်ပြုတဲ့ခါမှလည်းပဲတရားတရားကြောင့်ပြုတာပါပဲ။ဉာဏ်ပါမှဖြစ်ပြီးတယ်။သီလကုသိုလ်ဖွင့်ပြီးတာလည်းပဲတရားတရားကြောင့်ဖြစ်တာပဲ။သူလည်းဉာဏ်ပါမှဖြစ်တယ်။ဘဝနာကမ္မဋ္ဌာန်ကုမပွားများအပ်တဲ့ပုဂ္ဂိုလ်လည်းပဲတရားတရားကြောင့်ပဲ။သူလည်းဉာဏ်ပါမှဖြစ် ဘာဝနာတရားပို့ပြီးတော့ခက်တယ်ဉာဏ်မပါဉာဏ်မပေါ်ဘူးဆိုရင်အလွန်ခက်တယ်ပฏิပဒဘာဝနာတရားဒီမှာပွားရတဲ့နေရာမှာဒီယုတ်တရားကဉာဏ်မပေါ်နိုင်ဘူးစဉ်းစားတယ်ဉာဏ်ဖြစ်ပေါ်လာတယ်ဘယ်လိုစိတ်ကအတိတ်ကံဒီပုဂ္ဂိုလ်များမှာသူတို့သူထားတဲ့ကံဘယ်လိုကံများပေါ်လာပါလိမ့်မလဲလို့ပြောစဉ်းစားတာဒါနသီလမှာတော့ဉာဏ်ပါမပါတော့ မိမိကိုယ်တိုင်သာဖြစ်နေတယ်။ဘာဝနာတရားမှာဉာဏ်မကွာဘူးဒီပုဂ္ဂိုလ်ကဉာဏ်ကျိုးတူတယ်ကမ္မထာပြတယ်ကြည့်ရတယ်။သိရည်ဉာဏ်ဟာသိရည်တယ်ခုနပြောတဲ့အတိုင်းအလင်းရောင်ကောင်းတဲ့နေရာမှာမှန်ကိုထောင်ပြီးတော့မှန်ရှိမှကြွားရနိုင်တယ်ကိုယ်ရုပ်ကိုကြီးကစီစီလင်းလင်းတက်တက်သာသာသိသိတက်တက်ကြီးပေါ်လာတယ်လို့ပဲအသိဉာဏ်ပညာပါရည်သူ့တော့ကုသိုလ်ကောင်း ဝါသံပြန်မှာဒီကုသိုလ်ကံစေတနာဟာအင်မတန်ဆက်ရတဲ့ကျိုးပေးတယ်။ဆက်ဆက်နေနေကိုကျိုးပေးသွားတာပါ။အဲကြောင့်ပုံရင်းပေါ်ဝင်တယ်။ပုံရင်းလေးကပုံမေလေးဆိုရင်လည်းပဲကံကအားနေသွားတာပါ။အဲကြောင့်အလင်းရောနဲ့အလင်းရောမကောင်းတဲ့နေရာမှာမှန်ပတ်ကြည့်တော့ပေါ်တော့ပေါ်လာတာပေါ့။ဒါမျိုးအလင်းကပေါ်နေတော့မင်းထပ်မင်းဖြစ်သွားတာ။လင်းရောက်ကောင်းတဲ့နေရာမှာမှန်ထောင်ကြည့်လို့ကိုယ့်ရဲ့ပုံကြီးရတယ်။သင်္ကေတကြကြီးပေါ် စေတနာပေါ်လာတယ်လေပုတ္တကံစေတနာလည်းသူတို့ကျုပ်ပြိမဲ့ဘောဓံကပုတ္တကံကြီးအများကြီးပါပဲရှင်းရှင်းအတိတ်ဘဝတည်းကလွတ်လာခဲ့တဲ့ပုတ္တကံကြီးလည်းကံကြီးလည်းပဲပုတ္တလို့ပြလာတယ်မှာအများကြီးပါလာတယ်ကိုလက်ရှိသုတ္တံဘဝမှာသူထားတဲ့ပုတ္တကံကြီးလည်းကိုပုထလာတာဒီမှာသိနေတယ်ပါဒီကြားလိုက်တာဘဝနာပြန်မှာနိဗ္ဗာန်ရတဲ့အဖြစ်ကျုပ်ပြိမဲ့ကံတရားတွေဒါကြောင့်ကံတရားကမှာပုံရိပ်ခြင်းဟုတ် ကြည်ကြည်လေးလေးဖြစ်ဖို့သိရင်ကြည့်တယ်။ညာရှိရသူတော်ကောင်းတွေကကုသိုလ်ရင်ကြုံငွေတွေကုန်ပြောရုံတက်တက်နေတချို့ကုသိုလ်များကကုသိုလ်တော့တော်တော်ကြီးကြီးကြီးတာပါပဲသိနေချီပြီးတော့ကုသိုလ်ကြီးတာဒါပေမဲ့သူတို့ကုသိုလ်တွေမှာကအပြောအမှားတွေပါတယ်လောကီအာယုတွေပါတယ်အဲ့ဒီကုသိုလ်မျိုးကိုအရေးယူကုသိုလ်ကိုပြောတယ်ကုသိုလ်မသိဘူးလေကုသိုလ်ရင်ကြုံငွေတွေကုန် ပြောလို့သက်သက်ပြီးလောက်ပြီးအာယုတွေရော့ကျက်ပြီးတော့အတီတွေဘုံတွေကာတွေဘုံတွေအမျိုးမျိုးဂုံဘာကတနာတွေရော့တော့ပြီးတော့ပြုတဲ့ကုသိုလ်မျိုးကိုအရေးချုံကုသိုလ်လို့ခေါ်တယ်။အဲကုသိုလ်ရေးချုံငွေတွေကိုပြောရုံသက်သက်ပြီးဒါပြောတတ်သူပဲ။ကုသိုလ်လွန်ကဲငွေကူနဲ့ညံလဲဖြစ်တယ်။ကုသိုလ်လွန်ကဲငွေကူနဲ့ညံလဲဖြစ်တယ် သိုလ်စေတနာသရာတရားလုံကဲရဉာဏ်နဲ့ပြင်ပြီးတော့လုပ်ရမယ်ကုသိုလ်လုံကဲငွေကုန်နဲ့ဉာဏ်နဲ့ပြင်တယ်ငွေနဲ့နဲ့ဉာဏ်ရှင်တဲ့ကုသိုလ်ကအကျိုးများကြီးရတယ်ကုသိုလ်လုံကဲငွေကုန်နဲ့ဉာဏ်နဲ့ပြင်တယ်ထိုကုသိုလ်ရဲ့အကျိုးကိုပြုကုသိုလ်ပြုပြောမှုဝိဇ္ဇာကုသိုလ်ပြုမှလောက်ပြီးအာရုံပါတယ် အကျိုးကိုပြုကုသိုလ်ပြုပြောဖို့ဝိညာဉ်ကြီးတကယ်ကုသိုလ်ကနှစ်နှစ်ကာကာပြေးမယ်လူနာလေးမှချမ်းသာတုတ်ကူလူလာတယ်အာယုပြုအကျိုးကိုလုံလောက်တော့ပြုပါသူ့အကျိုးပါဒါကြောင့်အကျိုးကိုသူ့ကုသိုလ်ပြုပြောမှုဝိညာဉ်ကြီးလောကီအာယုအပါဒီနဲ့ခုကုသိုလ်ရေးအကျိုးပေးရေးနေမှာဆိုရင်အဲ့ဒီကုသိုလ်ကျိုးပေးတော့နိဗ္ဗာန်ပဲတဲ့တုတ်နိဗ္ဗာန်ကိုပြောတာပါ ကုသိုလ်ပြုသူများသိပြီးတော့ရည်ကြီးတယ်။နောက်တစ်ချက်ကုသိုလ်ပြုရကံမှာဒါနကုသိုလ်ပြုရကံမှာတရားသုံးခုနားလည်လို့ပါတယ်။သိစေတနာမထက်မထန်ခြင်းနှစ်စေတနာမှန်ကန်ခြင်းသုံးမိမိလိုတဲ့အကျိုးတော်ကုသစိတ်ဆုံးပြီးတော့ ဒီပုဂ္ဂိုလ်ဆောင်မှာစေတနာမထက်မတန်ခြင်းစေတနာမထက်မတန်ခြင်းနဲ့စေတနာကိုထက်ထက်တန်တန်ပြုပါစေတနာကိုထက်ထက်တန်တန်ပြုရမယ်စေတနာမထက်မတန်ပြုရအောင်စေတနာမထက်နိုင်ရင်ကုသိုလ်ပြုဖို့မသူနဲ့မိမိစေတနာကိုသိသိချာချာရွေးချယ်လိုက်သိသိချာစစ်စစ်လိုက်အဲငါပြုနိုင်မလားမပြုနိုင်ဘူးလားပြုနိုင်မယ်ဆိုရင်ပြုတော့ ဝိသနာလေးပဲမပြီးမယ်ဒီကုသိုလ်ကတော့နိဗ္ဗာန်ကိုထည့်ကကျုပ်ကမှမှန်ပဲဉာဏ်တရားနဲ့ဉာဏ်တရားတွေကမုံမှန်ပြီးတော့စေတနာကိုလုပ်ထားရတယ်စေတနာမသက်သာဘူးဆိုရင်ကျုပ်ကမှမှန်ဘူးအဲကြောင့်စေတနာသက်သာပါစေနံပါတ်1စေတနာလည်းမှန်ပါစေစေတနာလည်းမှန်ပါစေမှန်ဆိုတာဘုရားဆိုတဲ့စေတနာကို ဝိုင်းကူညီလိုက်တဲ့တရားကတထာပညာကြီးပဲတထာတရားရောက်စေတနာဖြစ်ပေါ်လာတာကိုတထာတရားရဲ့အမှုအညီရောက်တဲ့စေတနာဖြစ်ပေါ်လာရတာတထာတရားမရှိရင်စေတနာဘောပေါ်လာတယ်အဲကြောင့်အသိဉာဏ်ပညာရောက်လဲပဲဒီစေတနာကဟုတ်ဖြုတ်ပြီးတော့တွတ်တယ်လာရတာအဲညာလည်းပါရတယ်တထာစေတနာအဲမုံမှန်ပြီးတော့ဝိုင်းဝန်းပြီးတော့ခြံရံပြီးတော့သူတဲ့စေတနာမျိုးကိုမှစေတနာမှန်လို့ခေါ်ရတယ် ပါမရှင်ယုံယုံနဲ့တော့စိတ္တနာမှန်မှန်မှန်ပြောလို့ပြောစိတ္တနာမှန်ရင်အကျိုးရရသိစောနေလို့ရှင်လည်းပဲကျိုးပေးကမထက်တန်ဘူးမိမိလိုတဲ့နောက်ဒီအာယုအာယုသိစောအောင်ဒီအကျိုးဒီအကြောင်းကိုပြုရင်ဒီကုသိုလ်အကြောင်းကိုပြုရင်ဒီအကျိုးကမုတ်ထိုက်ကံရကိုရမယ်ဆိုတော့ညာနဲ့သိကြည့်တာညညာနဲ့တာသိတာကိုလိုတဲ့အကျိုးကိုသိစောအောင်မပါဘူးသိစောလိုက်ရင်လောဘဆိုင်ရသွားပြီ ကိုကလိုအပ်ကြည့်တာယူကိုလိုလိုအပ်ကြည့်ပြီးအကျိုးလိုအပ်ကြည့်တော့တော့ခရလောဘခြံရသွားအဲဒါပေါ့အကျိုးကိုရရင်စိတ်ဆုံးနေရင်လည်းပဲအကျိုးကမဆက်တာဘူးဒါကြောင့်မို့ကုသိုလ်ပြုလျက်နဲ့ဒါနကုသိုလ်ပြုလျက်နဲ့ကျိုးတွေမချေမချဖြစ်နေတာတွေဟာခုနပြောလာတဲ့သောသောကပြောလာတဲ့အကြောင်း၃ပါးကြောင့်စေတနာမထက်ပန်ခြင်းစေတနာမမှန်ကန်ခြင်းအကျိုးရရစိတ်ဆုံးနေ ဒီပုဂ္ဂိုလ်ပါတဲ့ကုသိုလ်မျိုးဆိုရင်ပြုအောင်ထင်ရှားတော့ပြုပြီးမတန်တော့ပစ္စုပန်မှာလည်းပြုပြီးမတန်နောက်ကြမှုဘာမှပြုပြီးမတန်တော့ဒါတဲ့စေတနာသက်ဆိုင်ရမယ်နှစ်စေတနာလည်းမှန်ရမယ်သုံးအကျိုးကိုနားလည်တဲ့တရားပညာတွေလည်းရှိနေရမယ်အဲ့ဒီချက်သုံးချက်ပြည့်စုံသွားပြီလို့ရှင်းတာပြည့်မြေကြီးလက်ခံလွဲရင်လွဲ အကျိုးတရားအားဖြင့်လက်ရှိပြစ္ဆုတ်ပံဘောဟောလည်းပဲလုံးသမျှကတိမြအပတ်တည်ပြီးတော့အကျိုးတရားတွေဖြစ်ပေါ်လာနေတယ်။အဲကြောင့်ဒါနာကုလို့ကျူးတယ်ပြီးတယ်ဆိုတာဟာသိမ့်လို့ရိပ်ကြီးတယ်။စဉ်းစားသိသိပြီးတော့ပြုရတယ်။အသိဉာဏ်နဲ့ရှင်းပြီးတော့လုပ်ရတယ်။ခုနထွက်လာတဲ့သောသောထွက်လာခဲ့တဲ့ဟာကိုပြန်ဆက်ရမယ်ဆိုရင်အလေးရောင်တောင်းတဲ့နေရာမှာမှန်ကိုထောင်ပြီးတော့မှန်ရှိမှသွားရတဲ့အခါမှာ မိမိရဲ့ပုံရင်းဟာသိချင်းတတ်တတ်ကြည်ကြည်လေးလေးပေါ်လာတဲ့ကဲလို့ပညာပါတော့ဉာဏ်ပါတော့သဒ္ဓစေတနာဥသိပြီပြုလုပ်တဲ့ပုဂ္ဂိုလ်ကံဒီခေရှားဆက်မြဲသောစေတနာတွေကိုမှဖြစ်လာတဲ့အတွက်ကြောင့်အဲလက်ရှိကျေစုပံဘွားမှာလည်းထိုက်တဲ့အကျိုးတွေပေးသွားလိမ့်မယ်နောက်နောက်တောင်းလုံးဘွားတွေမှာလည်းပဲထိုက်တဲ့အကျိုးတွေပေးသွားလိမ့်မယ်နောက်ဆုံးယဟနာဖြစ်ပြီးတော့ဒီမှာ ဝေနဲ့ကာလကြီးဆက်ရတော့သူ့ပြေးသွားတယ်တရကားတွေအများကြီးပဲသင်္ဘာကုလမြတ်မြတ်စွာဘုရားရှင်သာသနာတော်မှာသက်တော်ကြည်ဆုံးအသက်တော်တရား60ကြည်တဲ့အရှင်ဘာကုလမြတ်သိဘုရားရှင်လက်ထက်မှာဘုရားမှုကသံဃာတော်များမကြမ်းမှမှသိနေတဲ့အခါမှာသိတူတတ်ခဲ့တဲ့ကုသိုလ်ကကြောင့်ရှင်ဘာကုလသက်တော်ကြည်လူဘောကလည်းသက်80နေသက်80ကျော်မှ သာဝနာတော်ကယဟဝယဟဝလေယဟဝပြီးယဟတာသွားတာအသက်160ကြီးဒါဖိတ်လူထားတဲ့ဌာနကုသစေတနာမြတ်စွာဘုရားဘောဓမမြတ်စွာဘုရားဆက်မှာရှင်ဘာကုနာဆိုဖြစ်လာတဲ့160ကြီးမှာပရိသတ်သာဟာကျိုးဆိုတဲ့ယောဂရှိခဲ့ဘူးယောဂရှိဟာကျိုးဆိုတာကမှရှိခဲ့ဘူးဘယ်လောက်သိသိနဲ့ယောဂသိတဲ့ပုဂ္ဂိုလ်ကဒီကိဟာပြောကြရမှာမှမလို့ ဒီနေ့မှသင်္ကန်းတစ်စုံလေးဝယ်ရတယ်အသိအသိသင်္ကန်းပဲဝယ်ရတယ်ခွေတော်တို့တော်ရဲ့အမှန်ကြီးမှကြီးညိုတဲ့ပုဂ္ဂိုလ်ရဲ့အလုံးကြီးမှပရိနိဗ္ဗာန်နဲ့သင်္ကန်းဟောတဲ့နေရာသာပြီးတော့ဒီနေ့မှသင်္ကန်းတစ်စုံတစ်စုံအသိနဲ့ဖတ်တာပေါ်လာတယ်ဒီနေ့ဝဒသင်္ကန်းနဲ့ဖတ်ဝဒမှုတော့နတ်တိကတဲ့ဝယ်ရတယ်အနာနာပါရမီကိုရဉာဏ်ပညာကြည့်ကြဘူးအနာတနာကြီးနော်အကျိုးသနာမရှိဘူး ထပညာပေါ်မှာမူတည်တယ်ဆိုတာအလုံးသိတာတယ်လို့သိတာတယ်တော့ကုသိုလ်ကုတိုင်းကုတိုင်းဘုရားကိုကြည့်အဲ့ဒါလက်ကိုမိမိတို့အိမ်မှာကြည့်တဲ့ဘုရားကိုပန်ပူဇော်တာရေပူဇော်တာသီလပူဇော်တာသုတတာမှစပြီးတော့သာသနာရေးဘာခိုင်းတဲ့သက်သာပြီးတော့ကုသိုလ်ကောင်းမှုပြုတော့မှဟိတ်ကိုကိုယ်စိတ်ကလေးကိုပြန်သိလိုက်မှန်ဒီမှာသွားရလိုက်ငါအရေးဟာ ခြေခြားခြားမြင်ရလားမမြင်ဘူးလားလို့ပြန်ရလိုက်အာခြေခြားပြီးယူတော့ညာဒီအလေးရောက်တဲ့သူကြီးမှန်တယ်မှာပေါ်လာတော့ပုံရင်းဒီကံနဲ့သူကြီးကံကခြေခြားခြားပြီးပေါ်ပြီးလို့ရှိယူတော့ရပြီဆိုတော့မြေကြီးလက်ခံမလွဲပြုတ်မှပြေတော့မယ်သဘောပေါက်လာလိုက်တာနော်ဒါကြောင့်ပေါ့ဒီနေ့အာယုံတို့နေတော့စက္ကန့်တိုင်းဒါကဓမ္မများ ဒီကြောင့်တဲ့ကိုသာသနာတော်ကိုသိသိသူနေကြတယ်သိသိလေးပါထောက်ပြနေကြတဲ့အခါတော်မှာအာလို့သဘောပေါက်နားလည်အောင်တရားကိုအတ္တဟောထားတယ်အတ္တဟောတယ်အတ္တနာရတော့အတ္တနာလေနားလည်ပြီးတော့လိုရတဲ့ကုသိုလ်ကောင်းမှုတွေအကျိုးကအတ္တဆက်တယ်အဲ့လိုအကျိုးတွေဆက်တယ်ဆိုတော့အတ္တပြောနေတယ်အတ္တဟောနေကြတာပေါ့နော်အဲကြောင့်ဒုက္ခကာရီဒါနံဒုက္ခကာရီဒီနံဒါနံဒါနသိဒုက္ခကာရီသံသာတော့အောင်ပုံလေးကြီးကြီး မူလံမူလအတိဒုက္ခဓာရီခံစားတော့ဖောက်ကိုလေးတိတိကုသိုလ်ပြုပြီဆိုရင်လောက်ကျလိုက်မရောနေတယ်လောက်ကျအောင်ရောသွားရင်ကုသိုလ်ရေကုန်သွားပြီတဲ့ကုသိုလ်ရေကုန်ဝေတွေကိုပြောယုံတတ်တတ်ပြီကုသိုလ်လုံးကဲဝေကုန်နဲ့ဉာဏ်လဲရှင်းတယ်အကျိုးကိုရှုကုသိုလ်ပြုပြောမှုဝိညာဉ်ထုတ်ကုသိုလ်ရဲ့အကျိုးပေးရင်းနှီးနေပါပြီအဲဒီကုသိုလ်ကအကျိုးပေးပြီတဲ့ ခံကြစေဒါနစေတနာနဲ့သက်သက်တော်တရားတော်စေတနာတော်ဉာဏ်ကိုရည်ရွယ်တည်တည်လေးလေးသာသာဉာဏ်ဉာဏ်တို့ကျမ်းသာရသောဓမ္မဒေါနာကုသကံစေတနာဘုံတို့ကြောင့်အာလုံသောဘိသဘုံတို့ကောင်းတို့ကိုခြင်းစင်ရဲ့နာခြင်းစင်ရဲ့သိခြင်းစင်ရဲ့ကိယံခြင်းသောမညံမညံနိဗ္ဗာန်တရားတော်ဉာဏ်ကိုအလွန်ဆုံးတရားဘဝမှာအာရတ္တဘုံနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြပါစေလို့သတိ သီလကုသိုလ်ကတကားသီလကုသိုလ်ကတကားသာတိယူသာတိယူဝိက္ခာဘုတိဝိက္ခာဘုတိ No, no, no, no, no, no,